ခန်းကြီး၈အငယ်၁မှ၈တပံကောင်းကင်ဘူကြီးရှင်သာရဖျားဤနှုတ်ကပတော်သည်ငါစီတို့ရောက်လာ၍ကောင်းကင်ဘူကြီးရှင်သာရဖျားမိန်တော်မူသည်ကားငါသည်ဇီးအောင်တောင်အဖို့အလွန်စိတ်အားကြီးပြီးအလွန်အမျက်ထွက်၍သူ့အဖို့စိတ်အားကြီးပြီးကောင်းကင်ဘူကြီးအရှင်သာရဖျားမိန်တော်မူသည်ကားဇီးအောင်တောင်သို့ငါပြန်လာပြီး ယေရုရှလင်မြို့ထဲမှနေမည်ယေရုရှလင်မြို့ကိုတမာမြို့ဟု၍၎င်းကောင်းကင်ဘုရားရှင်သာရဖျား၏တောင်တော်ကိုတန့်ရှင်းသောတောင်ဟု၍၎င်းသမုတ်ကြလိမ့်မည်ကောင်းကင်ဘုရားရှင်သာရဖျားမိန်တော်မူသည်ကားအိုသောယောက်ျားမိန်းမအသက်ကြီး၍တောင်ဝေးကင်သောသူအပေါင်းတို့သည်ယေရုရှလင်မြို့လမ်းတို့၌နေကြလေဦးမည်မြို့လမ်းတို့သည်လည်းကစားသောသူငယ် ယောက်ျားမိန်းမတို့နှင့်အပြည့်ရှိကြလိမ့်မည်။တဖန်မိန့်တော်မူသည်ကား၊ထိုအမှုသည်ယခုကာလတွင်ကျန်ကြွင်းသောဤလူတို့မျက်မှောက်၌အံ့ဩဘွယ်ဖြစ်သော်လည်း၊ငါ့မျက်မှောက်၌အံ့ဩဘွယ်ဖြစ်ရသလောဟု ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားမိန့်တော်မူ၏။ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရား မိန့်တော်မူသည်ကား၊ငါ၏လူတို့ကို အရှေ့ပြည်မှ၎င်း၊အနောက်ပြည်မှ၎င်းငါကယ်တင်၍ ဆောင်ခဲ့သဖြင့်သူတို့သည်ယေရုရှလင်မြို့ထဲမှ နေရကြလိမ့်မည်တစ္ဆာတရားနှင့် ဖြုတ်မခြင်းတရားအပြင်သူတို့သည်ငါ၏လူဖြစ်၍ငါသည်လည်းသူတို့၏ဘုရားသခင်ဖြစ်လိမ့်မည် အငယ်ကိုမ၁၉ကောင်းကင်ဘုရားရှင်သာရဖျားမိန်တော်မူသည်ကားဗိမာန်တော်ကိုတိဆောက်ခြင်းဟံကောင်းကင်ဘုရားရှင်သာရဖျား၏အိမ်တော် တိုက်မြစ်ကိုချသောကာလ၌ရှိသောပရောဖက်တို့ဟောပြောသောဤစကားကိုယခုကာလ၌ကြားသောသူတို့သင်တို့လက်ကိုအားကြီးစေကြလော့ထိုကာလအထက်၌လူခံရသောအကျိုးမရှိတရိษံခံရသောအကျိုးမရှိ ထွက်ဝင်သောသူတို့သည်ရန်သူရှိသောကြောင့်ချမ်းသာမရကြငါသည်လူအပေါင်းတို့ကိုတယောက်နှင့်တယောက်ရံဘက်ဖြစ်စေ၏ယခုမူကား ကျန်ကြွင်းသောဤလူတို့၌ငါသည်အရင်ကဲ့သို့မပြုဟုကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားမိန့်တော်မူ၏။မျိုးစေ့ကိုငြိမ်ဝပ်စွာကြဲရလိမ့်မည်။စပျစ်ပင်သည်အသီးကို၎င်း၊မြေသည်မိမိစီးပွားကို၎င်း၊မိုဃ်းကောင်းကင်သည်နှင်းရည်ကို၎င်းပေးရလိမ့်မည်။ကျန်ကြွင်းသောဤလူတို့သည်ဤအရာအလုံးစုံတို့ကိုရတတ်စေခြင်းငှါငါပြုမည်။အိုယုဒအမျိုးနှင့်ဣသရေလအမျိုးတို့၊ င်တို့သည်တပါးအမျိုးတို့တွင်ကျိန်ဆဲရာဖြစ်ဘူးသကဲ့သို့ ကောင်းကြီးခံရာဖြစ်စေခြင်းငှါငါကယ်တင်မည်။မစိုးရိမ်ဘဲလက်အားကြီးကြလော့။ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားမိန့်တော်မူသည်ကား၊သင်တို့၏ဘိုးဘေးတို့သည်ငါ့အမျက်ကိုနှိုးဆော်ကြသောအခါ၊အပြစ်ပြုမည်ဟုငါသည်နောင်တမရဘဲကြံသကဲ့သို့၊တဖန်ယခုကာလ၌ ယေရုရှလင်မြို့နှင့်ယုဒအမျိုးကိုကျေးဇူးပြုမည်ဟုငါကြံပြန်၏။မစိုးရိမ်ကြနှင့်ဟု ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားမိန့်တော်မူ၏။သင်တို့ကျင့်ရမည်အကျင့်ဟူမူကား၊သင်တို့ရှိသမျှသည်တယောက်နှင့်တယောက်မှန်သောစကားကို ပြောကြလော့။မြို့တံခါးဝမှာဖြောင့်မတ်စွာစီရင်၍တရားတွေ့သည်အမှုကိုငြိမ်းစေခြင်းငှါဆုံးဖြတ်ကြလော့။တယောက်ကိုတယောက်အဘယ်သူမျှမကောင်းသောအကြံကို မကြံကြနှင့် မမှန်သောကျိန်ဆိုခြင်းကိုမနှစ်သက်ကြနှင့် ထိုသို့သော အမှုရှိသမျှတို့ကိုငါမုန်းသည်ဟုထာဝရဘုရားမိန့်တော်မူ၏အငယ်၈မှ23တပံကောင်းငင်ဘုရားရှင်ထာဝရဘုရား၏နှုတ်ပတ်တော်သည် ငါစီသို့ရောက်လာ၍ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားမိန့်တော်မူသည်ကား၊စတုတ္ထလတွင်အစာရှောင်ခြင်း၊ပဥ္စမလတွင် အစာရှောင်ခြင်း၊သတ္တမလတွင် အစာရှောင်ခြင်း၊ဒသမလတွင်အစာရှောင်ခြင်းတို့သည်ယုဒအမျိုးဝမ်းမြောက်ရွှင်လန်း၍ပွဲလုပ်ရာကာလဖြစ်ကြလိမ့်မည်။ဖြောင့်မတ်ခြင်းတရား၊ငြိမ်ဝပ်ခြင်းတရားကိုနှစ်သက်ကြလော့ ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားမိန်တော်မူသည်ကားများစွာသောမြို့သူရွာသားလူအမျိုးမျိုးတို့သည် လာကြလိမ့်မည်မြို့တစ်မြို့၌နေသောသူသည် အခြားမြို့တစ်မြို့၌နေသောသူတို့စီတို့တွား၍ထာဝရဘုရားရှေ့တော်၌ဆုတောင်းခြင်းဟံ၎င်းကောင်းကင်ဘူကြီးရှင်ထာဝရဘုရားကို ရှာခြင်းငှာ၎င်းဧကံမှန်တောကြကုန်အံငါလဲတောမည်ဟု ခေါ်ကြလိမ့်မည် ကြီးသောတိုင်းနိုင်ငံသား၊လူအမျိုးမျိုးတို့သည်ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားကိုယေရုရှလင်မြို့၌ရှာ၍ထာဝရဘုရားရှေ့တော်၌ဆုတောင်းခြင်းငှါလာကြလိမ့်မည်။ထိုကာလ၌ဘာသာအသီးအသီးကိုပြောတတ်သောလူအမျိုးမျိုးတို့တွင်တကျိပ်သောလူတို့သည်ယုဒလူဖြစ်သောသူ၏အဝတ်စွန်းကိုကိုင်လျက်၊ဘုရားသခင်သည်သင်နှင့်အတူရှိတော်မူသည်ဟုအကျွန်ုပ်တို့သည်ကြားသိ၍၊သင်တို့နှင့်အတူ လိုက်ပါမည်ဟုဆိုကြလိမ့်မည်ဟုကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားမိန့်တော်မူ၏။